ရှမသဲခရစ်ဝင်အခန်းကြီး28အငယ်1မှ30ဥပုံနေ့လွန်၍ခုနှစ်ရက်တွင် ပထမနေ့ရက်မိုးလင်းအံ့ဆဲဆဲအချိန်၌မာဂဒလမာရိနှင့်အခြားသောမာရိသည်တင်းကြိုင်းတော်ကိုအကြည့်ရှုသွားကြ၏ထိုအခါမြေကြီးသည် ပြင်းစွာလှုပ်လေ၏အကြောင်းမူကားသာရဘုရား၏ကောင်းကင်တမန်သည် ကောင်းကင်ဘုံမှဆင်းလာ၍တွင်းဝ၌ပိတ်သောကြောက်ကိုလှိမ့်လံပြီးလျှင် ထိုကျောက်ပေါ်မှာထိုင်နေ၏။သူ၏မျက်နှာသည်လျှပ်စစ်ကဲ့သို့ထင်၏။အဝတ်သည်လည်းမိုဃ်းပွင့်ကဲ့သို့ဖြူ၏။လူစောင့်တို့သည်ကောင်းကင်တမန်ကိုကြောက်ရွံ့သဖြင့်တုန်လှုပ်၍သေမတတ်ဖြစ်ကြ၏။ကောင်းကင်တမန်ကလည်း၊ကြောက်ရွံ့ခြင်းမရှိကြနှင့်။လက်ဝါးကပ်တိုင်မှာသတ်သောယေရှုကိုသင်တို့ရှာကြသည်ကိုငါသိ၏။ဤအရပ်၌မရှိ။မိန့်တော်မူသည်အတိုင်းထမြောက်တော်မူပြီ။လာကြ။သခင်လျောင်းတော်မူရာအရပ်ကို ကြည့်ကြလော့။အလျင်အမြန်ပြန်သွား၍သေခြင်းမှထမြောက်တော်မူကြောင်းကိုတပည့်တော်တို့အားပြောကြလော့။သင်တို့ရှေ့ဂါလိလဲပြည်သို့ကြွတော်မူမည်။ထိုပြည်၌သင်တို့သည်ကိုယ်တော်ကို တွေ့မြင်ရကြလိမ့်မည်။ငါပြောပြီဟုထိုမိန်းမတို့အားကောင်းကင်တမန်ဆို၏။ထိုမိန်းမတို့သည်လည်းကြောက်ရွံ့သဖြင့်၎င်း၊အလွန်ဝမ်းမြောက်သဖြင့်၎င်း၊သင်္ချိုင်းတော်မှအလျင်အမြန်သွား၍တပည့်တော်တို့အားထိုသိတင်းစကားကို ကြားပြောခြင်းငှါပြေးကြ၏။ လမ်းမှာသွားကြစဉ်၊ယေရှုသည်ကြိုဆိုတော်မူ၍၊သင်တို့အားမင်္ဂလာဖြစ်စေသတည်းဟု မိန့်တော်မူ၏။ထိုမိန်းမတို့သည်ချဉ်းကပ်၍ခြေတော်ကိုဘက်ယမ်းလျက်ပြပ်ဝပ်ကိုးကွယ်ကြ၏။ယေရှုကလည်း၊ကြောက်ရွံ့ခြင်းမရှိကြနှင့်။သွားကြလော့။ငါ့ညီတို့သည်ဂါလိလဲပြည်သို့သွားစေခြင်းငှါဤသိတင်းစကားကို ကြားပြောကြလော့။ထိုပြည်၌သူတို့သည်ငါ့ကို တွေ့မြင်ရကြလိမ့်မည်ဟု မိန့်တော်မူ၏။ အငယ်7မှ15ထိုမိန်းမတို့သည်သွားကြစဉ်အခါ၊လူစောင့်အချို့တို့သည်မြို့ထဲသို့ဝင်၍ဖြစ်လေသမျှသောအခြင်းအရာတို့ကိုယဇ်ပုရောဟိတ်အကြီးတို့အားပြန်ကြားကြ၏။ယဇ်ပုရောဟိတ်အကြီးတို့နှင့် လူအကြီးအကဲတို့သည် စုဝေး၍တိုင်ပင်ပြီးမှ၊စစ်သူရဲတို့အားငွေအများကိုပေး၍၊ညဉ့်အခါငါတို့အိပ်ပျော်စဉ်တွင် ထိုသူ၏တပည့်တို့သည်လာ၍အလောင်းကို ခိုးသွားကြသည်ဟုသင်တို့ပြောကြလော့ ထိုအကြောင်းကို မြို့ဝန်မင်းကြားပြန်လျှင်၊ငါတို့သည်သူ့ကိုဖြောင်းဖြ၍သင်တို့၌အမှုမရှိစေခြင်းငှါပြုမည်ဟုသွန်သင်သည်နှင့်အညီ၊စစ်သူရဲတို့သည်ငွေကိုယူ၍ပြုကြ၏။ထိုစကားကို ယခုတိုင်အောင်ယုဒလူတို့အားအနှံ့အပြား ပြောဆိုကြ၏။တကျိပ်တပါးသောတပည့်တော်တို့သည်ဂါလိလဲပြည်သို့သွား၍ယေရှုမှာထားတော်မူသောတောင်ပေါ်သို့ တက်ကြလျှင်၊ကိုယ်တော်ကိုတွေ့မြင်၍ပြပ်ဝပ်ကိုးကွယ်ကြ၏။အချို့တို့သည်ယုံမှားခြင်းရှိကြ၏။ယေရှုသည် အနီးအပါးသို့ချဉ်းတော်မူပြီးလျှင်၊ကောင်းကင်ဘုံ၌၎င်း၊မြေကြီးပေါ်၌၎င်း၊စီရင်ပိုင်သောအခွင့်တန်ခိုးရှိသမျှကိုငါခံရပြီ။သင်တို့သည်သွား၍လူမျိုးတကာတို့ကိုငါ့တပည့်ဖြစ်စေလျက်၊ခမည်းတော်၊သားတော်၊သန့်ရှင်းသောဝိညာဉ်တော်၏နာမ၌ဗတ္တိဇံကို ပေးကြလော့ ငါသည်သင်တို့အားပေးသမျှသောပညတ်တော်တို့ကိုစောင့်ရှောက်စေခြင်းငှါဆုံးမဩဝါဒပေးကြလော့။ငါသည်လည်းကပ်ကမ္ဘာကုန်သည်တိုင်အောင်သင်တို့နှင့်အတူ အစဉ်မပြတ်ရှိသည်ဟု တပည့်တော်တို့အားမိန့်တော်မူ၏။ရှမဿဲခရစ်ဝင်ပြီး၏။